ခန်းကြီး21အငယ်1မှ6ယောဘပြန်၍မွဲ့ဆိုသည်ကားငါစကားကိုစိစိနားထောင်၍ငါအားနှစ်သိမ့်ခြင်းကိုပြုကြလောငါပြောသော အခွင့်ရှိစေခြင်းငှာတီးခံကြလောငါပြောပြီးမှ ပြည့်ရပြုရှင်လင် ပြုကြလောငါမိတမ်းသောအရာနှင့် လူဆိုင်သလိုအဘယ်ကြောင့်စိတ်မတူတင့်သနည်းငါကိုကြည့်ရှုလျက်မိမောတွေ့ဝေ၍တင်တို့ပါဇက်ကို သင်တို့လက်နှင့်ဖုံးအုပ်ကြလော့။ငါသည်အောက်မေ့သောအခါမိန်းမောတွေဝေ၍ကိုယ်အသားသည်တုန်လှုပ်လျက်ရှိ၏။လူဆိုးတို့သည်အသက်ရှင်ရုံမျှမက၊အဘယ်ကြောင့်အသက်ကြီး၍ဘုန်းစည်းစိမ်နှင့် ပြည့်စုံကြသနည်း။သူတို့သားသမီးတို့သည် သူတို့ပတ်ဝန်းကျင်အရပ်၌၎င်း၊သူတို့အမျိုးအနွယ်သည် သူတို့ရှေ့မှောက်၌၎င်းနေရာကျကြ၏။ သူတို့အိမ်များသည်လည်းဘေးနှင့်လွတ်၍ငြိမ်ဝပ်ကြ၏။ဘုရားသခင်ဒဏ်ခတ်တော်မူခြင်းနှင့်ကင်းလွတ်ကြ၏။သူတို့နွားလားသည် မချွတ်မလွှဲအရွယ်လိုက်တတ်၏။နွားမသည်လည်းဝမ်းပိုးမပျက်ဘွားတတ်၏။သူတို့သူငယ်များကိုသိုးစုကဲ့သို့လွှတ်၍သားသမီးတို့သည်ကခုန်တတ်ကြ၏။သူတို့သည်ပတ်သာနှင့်စောင်းကိုတီးလျက်သီချင်းဆို၍နှဲခရာမှုတ်သံနှင့် ဝမ်းမြောက်တတ်ကြ၏ ပျော်မွေ့လျက်အသက်ကာလကိုလွန်စေ၍ချက်ချင်းသေမင်းနိုင်ငံသို့ဆင်းသက်တတ်၏ဘုရားသခင်အားလည်းငါတို့ထံမှထွက်သွားလော့ကိုယ်တော်ဤတရားကိုငါတို့မသိလို့ဟု၍၎င်းအနန္တတကုရှင်သည်အဘယ်သို့သောသူဖြစ်၍ငါတို့သည်ဝတ်ပြုရမည်နီ သူကိုဆူတောင်းလင်အဘယ်ကျေးဇူးရှိလိမ့်မည်နီဟု၍၎င်းဆိုတတ်ကြ၏အငယ်16မှ26 သို့တော်လည်းသူတို့သည်ကိုယ်စည်းစိမ်ကို ကိုယ်မပိုင်ကြ။မတရားသောသူတို့၏အကြံအစည်ကိုငါသည်ဝန်မခံ။မတရားသောသူတို့၏မီးခွက်သည်သေ၍သူတို့ပျက်စီးခြင်းငှါ၊ဘုရားသခင်သည်အမျက်တော်ထွက်သဖြင့်၊ဘယ်နှစ်ကြိမ်ဘေးဥပဒ်တို့ကိုစီရင်တော်မူဘူးသည်ကို၎င်း၊သူတို့သည်လေရှေ့မှာအမှိုက်နှင့်မုန်တိုင်းတိုက်သွားသော ဖွဲကဲ့သို့ဘယ်နှစ်ကြိမ်ဖြစ်ဘူးသည်ကို၎င်း၊ဘုရားသခင်သည်သူ၏အပြစ်ကို သူ၏သားသမီးတို့အဖို့ဘယ်နှကြိမ်တိုထမ်းမူဘူးဒီကို၎င်းသူသည်ကိုယ်တိုင်သိ၍ကိုပြည့်စည်ခြင်းကို ကိုမျက်စိနှင့်မြင်လျင်အနန္တတကုရှင်၏အမျက်တော်ကိုတောက်ဆိတ်သောငါသူ၏အပြစ်ကိုဘယ်နှကြိမ်ဆက်ပေးတော်မူဘူးဒီကို၎င်းသိမှတ်ကြလော သူနေရသောနှစ်လစေသောအခါသူသားသမီးတို့၌ရောက်သောအမှုနှင့် သူသည်အဘယ်သို့ဆိုင်သနည်း မြင့်သောအရ၌နေသောသူတို့ကိုအစိုးရတော်မူသောဘုရားသခင်ကိုအဘယ်သူသွန်သင်လိမ့်မည်နည်း။တယောက်သောသူကားခွန်အားနှင့်ပြည့်စုံလျက်ငြိမ်ဝတ်ချမ်းသာစွာတည်တတ်၏။သူ၏နံပေးတို့သည်စူပြိုး၍အယိုးတို့လည်းချင်းစီနှင့်ဆူဆွတ်ကြ၏။တယောက်သောသူကားတခါမျှမပျော်မွေစိတ်ညှိုးငယ်လျက်တည်တတ်၏။နှစ်ယောက်လုံးတို့သည် မချမ်းမနာမြေမှုန့်၌အိပ်၍ တီကောင်များဖုံးလွှမ်းခြင်းကိုခံရကြ၏အငယ်29မှ34တင်တို့သည်အောင်မေသောအရာငါကိုမနာလိုသောစိတ်နှင့်ဆင်ကြင်သောအရာတို့ကိုငါသိ၏အာနာထတတ်သောသူ၏အိမ်သည်အဘယ်မှရှိသနည်းမတရားသောသူတို့၏ဘုံဗိမ္မာန်တို့သည်အဘယ်မှရှိသနည်းဟုတင်တို့သည်ဆိုကြလိမ့်မည်ခยีတွားသောသူတို့ကိုမမေးချဘူးသလော ဖြစ်စည်းရာနေ့ရက်ကာလဘုမတရားသော သူတို့သည်ယခုဘေးလွတ်လိမ့်မည်အကြောင်းဒေါသအမျက်ခံရာနေ့ရက်ကာလဘုယခုထွက်မြောက်လိမ့်မည်အကြောင်းဒီဟုသော သူတို့လက္ခဏာတက်သေးများကိုမတိကြသလောသူပြုသော အမှုကို သူ့ရှေ့မှအဘယ်သူပေါ်ပြလိမ့်မည်နီသူ၏အပြစ်နှင့်အလျောက်အဘယ်သူဆက်ပေးလိမ့်မည်နီသူသည်တင်းကြိုခြင်းသို့ရောက်၍ သူ၏တင်းကြိုင်းပုံကို အဆောင်ထားကြလိမ့်မည်။သူသည်ကြိုင်းမြေဆိုင်တို့ကို ချိုနိုးထင်လိမ့်မည်။မရေတွက်နိုင်အောင်များစွာသောသူတို့သည် သူရှိ၌တွားနှင့်တကဲ့သို့သူသည်လူခတ်သိန်းတို့ကိုမိမိနောက်၌တွေးဆောင်လိမ့်မည်။တို့ဖြစ်၍သင်တို့ပြန်ပြောသောစကား၌မှုသာပါသောကြောင့်အဘယ်သို့ငါ့ကို အချီးနီးနှစ်သိမ့်စေချလိမ့်မည်နီးဟုမွဲ့ဆို၏